ဉာဏ်နိဗ္ဗာန်သဘောတရားရာပိုင်နေနဲ့အသုံးချကျင်လံမြပဋ္ဌာန်ပိုင်33ပစ္စာသတ္တပစ္စယောပိုင်နှစ်ဒီနေ့ဆက်လက်သင်ကြားဖို့ချပေးပါမယ်မဆူရီလည်းပေးတာပေါ့နော်မဆူရီလည်းကြည့်လို့ရအောင်ဟောဆုံးပစ္စာဇာတပစ္စည်းရဲ့သူ့ရဲ့အဓိပ္ပာယ်လေးစဉ်းစားကြည့်ပြီးပြောမယ်နော်ပစ္စာဆိုတာနောက်မှဇာတကဖြစ်ပြီးတော့ ပစ္စယောကကျေစုပြုတယ်။အဲနောက်မှဖြစ်ပြီးကျေစုပြုတယ်ဆိုတော့သူကဘယ်လိုဖြစ်နေလဲဆိုအကျိုးတရားကအရင်ဖြစ်အရင်ဖြစ်ပေါ်နေတော့အကြောင်းတရားကနောက်မှဖြစ်လာပြီးတော့အကျိုးတရားကို အထောက်ကူပြုတဲ့သဘောခါတိုင်းဟိုအများသိတယ်လို့ပေါ့နော်ခါတိုင်းသိထားတယ်အကြောင်းကျိုး ပြောလို့ရမယ်သူ့ကြောင့်ဖြစ်တဲ့အကျိုးတော့မဟုတ်ဘူးဒါလေးမှတ်တာအဲကြောင့်ပဋ္ဌာန်းတရားမှာပြောတဲ့အကြောင်းအကျိုးတွေကပို့ပြီးတော့ကျက်ပြန့်နေနဲ့နဲ့တဲ့ခက်ခဲညမစကားကတော့ဘုရင်တို့အကြောင်းနဲ့ကြိုးပြောလိုက်ရင်အကြောင်းတရားအကျိုးတရား ဖြစ်စေတယ်အကျိုးတရားလည်းအကြောင်းတရားကြောင့်ဖြစ်တယ်ဒီလိုပဲပုံသင်ယူလို့ရတော့ဒီမှာတော့အဲ့လိုမဟုတ် အကြောင်းအကျိုးခေါ်ပေမဲ့လို့လေတစ်ခုနဲ့တစ်ခုအဲ့လိုအကြောင်းအကျိုးဖြစ်နေတဲ့သဘောမျိုးတော့မဟုတ်အပြန်လာဆက်သွယ်ကျေစုပြုအထောက်ကူပြုနေတဲ့သဘောကိုပြောတာအဲဒီပစ္စည်းဒီအဲအဲ့ဒီလိုသဘောအဓိပ္ပာယ်နားမလည်ရင်ဘယ်လိုဖြစ်နေအကျိုးကအရင်ဖြစ်ဖြစ်အကြောင်းအနောက်မဖြစ်တယ်ဆို ဖြစ်နိုင်မှာမလားဒါဒီလည်းစဉ်းစားစရာဖြစ်နော် လောကပြောပြောရင်တော့ဟုတ်လားမိဘတွေသားသမီးတွေအရင်မွေးနေတယ်လို့ဒါမျိုးဖြစ်နော်ဒီလိုအိဗယ်မျိုးဆိုလိုတာမဟုတ်ဘူးနော်အပြန်လန်ဆက်သွယ်နေတာ ထောက်ကူပြုတ်နေတာပြောတာယေရှုပြုတ်တယ်ဆိုကြိုတင်ပြီးဖြစ်တာပဲဖြစ်ဖြစ်နောက်မှဖြစ်တာပဲဒီလိုကဖြစ်တာအထောက်ကူပြုတ်နေတာတွေဆက်သွယ်နေတာတွေကိုဆိုလိုတယ်ဒီလိုမှတ်ထားနော်ဒီနေ့ဒီဒီမတ်စုလေးအပေါ်ဆက်တန်းတာဘုန်းကြီးတို့အရင်ဒါတွေပြောပြီးသားတွေပေါ့အောက်နာလေး နော်အဲမနေ့ဟိုနေ့ကကြံလာလေးဆက်ပြောင်းလာနော်อืมအပေါ်နည်းနည်းတန်းလာอืมဟိုအရင်ဘက်ကပြောတာလေးအဆုံလာလေးပေါ့နော်อืมအဲအပေါ်နာလေးအရာပြရရပြီအပေါ်ပြန်တင်လာอืมဘောပြအောက်ဆွဲချလိုက်ပေါ်နာလေး အရင်ဘက်ကဒီနာလေးနောက်နေနေရပြီအရင်ဘက်ကဘုန်းကြီးတို့ဒီထီအောင်အင်းသွင်းဧကစားရုပ်ရှိတယ်လို့ဒီပဋ္ဌာန်းမှာဒီအငင်းခုံလေးတွေရှိတော့ပါဒီယူဆလေးတွေပေါ့ယူဆငင်းခုံလေးတွေရှိတယ်ဒီဧဇာကာယဒွိဇာကာယအချို့ကလည်းဒီစိတ်တစ်ခုတွင်မှာဖြစ်နေတဲ့ရုပ်တွေအချို့ကလည်းထီဖြစ်နေတဲ့ အဲဥပဖြစ်နေတဲ့ခိုင်ဥပခိုက်တံဖြစ်တဲ့ယုတ်ထီတို့ပင်တို့ဖြစ်တဲ့ခိုက်တံယုတ်ဒီလိုခွဲခြားယူရမယ်ဒီလိုပြောစိတ်တကုတွေမှာ ဖြစ်တဲ့ယုတ်ကြည့်ရင်တော့သူဟာတော့ဒီဘာဖြစ်လို့လဲဆိုတော့ပဋိသန္ဓေစိတ်နော်ပဋိသန္ဓေဝိထီလေးပြပဋိသန္ဓေစိတ်ဟိုဘက်ဘဝဘုန်းကြီးတို့စုတည်တည်လွားတယ်တည်ပြီးဒီဘက်ဘဝရောက်လာပဋိသန္ဓေတည်လိုက်တယ်ပဋိသန္ဓေစိတ်ဖြစ်တယ်ဒီမှာကြည့်လိုက်ပါ ဒီပရိသန်နေစိတ်မှာဥပတိပင်ရှိတယ်ဒီစိတ်ကလည်းဥပတိပင်ဆိုပြတ်သွားတာခဏလေးပဲဘာမှမကြောက်အဲ့ဒီဥပခိုက်တန်လေးမှာဘယ်လိုကံပစားရုပ်တွေဖြတ်လာကံပစားရုပ်ဆိုတာရုပ်ပေါင်း30ပေါ့နော်ကာယတတကကလစီယ30ဘာဝတတကမြို့သားတို့မြို့ပုံမာတတကအမျိုးသမီးဆိုဤဒီဘာဝတတကဟောထုတတကဟရိယဝထုပေါ့နေတော့ကလစီ3ခု ရုပ်ပေါင်း30ပရိသန်နေခိုက်တမှာပရိသန်နေစိတ်ရဥပခိုက်တမှာကမ္မဇာယုတ်ကလ3စီဖြတ်လာအဲ့ဒီထဲမှာဟရိယဝတ္ထုကအဓိကကြတော့ဟရိယဝတ္ထုလေးနဲ့ပရိသန်နေစိတ်ရအတူတကွဖြစ်အတူတကွဖြစ်တဲ့အခါကျသူတို့တို့ကချင်းချင်းပြန်ပြန်လာလာခြေစုပ်ပြုတ်ပြီးတော့အတူတူအဖြစ်ဖြစ်ဆိုဒီမှာသာဇာတပစ္စည်းတို့အញ្ញမညာပစ္စည်းတို့နေတ္တပစ္စည်းတို့ဒီညမှာဟောပြီးသွားပြီဗျာ။ ပရိဒဏ်နေစိတ်ရဲ့ထီရောက်လာတဲ့ခါကျတော့ခုနကမ္မဇယုတ်တွေကလည်းမပြတ်သေးဘူးเนาะပရိဒဏ်စိတ်ကတော့ဥပထီပင်းဆိုခါရပြတ်သွားတာဟိုယုတ်တွေကြတော့တက်တန်းကသူက18ချက်ရှိတယ်ယုတ်တက်တန်းစိတ်ကြတော့ဥပထီပင်းစိတ်တက္ကနာတစ်ချက်ပဲအသက်ရှိတယ်ဒါကြောင့်ဒီမှာဖြစ်ပေါ်လာတဲ့ယုတ်တွေဟာချက်ချင်းချုပ်ပြောင်းမသွားဘူးအဲတော့ပရိဒဏ်လေးစေဥပခိုက်တာမှာခုနကမ္မဇယုတ်တွေဖြစ်ခဲ့တယ် ခုနရုပ်30ခြုံလိုက်ကမ္မဇာရဟရိယဝတ္ထုဒီကပေါ့ဥပပရိသန္တိစေဥပရောက်တဲ့ခါကျတော့ဥရဇယုတ်တွေဖြစ်လာဒီဥဇယုတ်တွေဖြစ်လာတော့အဲ့တော့ဒီမှာခွဲကြတာအများစုရေပုံရခွဲကြတော့ပရိသန္တိစေဥပခိုက်တာကာမဇာယုတ်ဖြစ်တယ်ဒီယုတ်တစ်ခုတာဖြစ်တဲ့အတွက်အဲ့ဒါကဧကစကာယ ဒီကာမဇယုတ်ကလည်းဒီကာမဇယုတ်ဖြစ်ဖြစ်ဒီပရိသန်နေစိတ်ပဲဖြစ်ဘာကြောင့်ဖြစ်လဲအတိတ်ကကံကြောင့်ပဲဘုန်းကြီးအတိတ်ကပြုခဲ့တဲ့ကုသိုလ်ကံတွေကြောင့်မို့မကောင်းတဲ့ပုံပွားဆိုဘယ်လေးပုံသာအတိတ်ကပြုခဲ့တဲ့အကုသိုလ်ကံကြောင့်မို့ပရိသန်နေနေရတယ်ဘုန်းကြီးလူတွေနဲ့ဒီပြမာတွေကြတော့တိတ်ကကုသိုလ်ကံတွေကြောင့်မို့နော်အဲ့ဒါကြောင့်မို့ပရိသန်နေစိတ်ရဲ့ဥပအခိုက်တမှာကြတော့ဘာဖြစ်လဲ ကာမဇာယောစဖြစ်တယ်အဲ့ဒါလေးကြည့်ပြီးဧကစကာယလို့သုံးတယ်နော်ရုပ်တို့မြည်သည်ဘယ်မှာအကောင်းလဲထီရောက်မှာအကောင်းနော်အဲ့တော့အဲ့ဒီထီတက်အောင်ပုံနဲ့သူတို့ပြောကြတာဒီမှာကံကြောင်းတရားတစ်မျိုးဒီကြောင့်ကာမဇာယောအဲဒိဋ္ဌာနေနောက်ဘိင်ခဏရောက်တဲ့ကာမကာမဇာယောဒီလိုခွဲတာလည်းရှိတယ်သူဖြစ်နေတဲ့အတိုင်းခွဲတာလည်းရှိတယ်ဒိဋ္ဌာနေဇေဥပခိုက်တာမှာကာမဇာယော ကမ္မဇာယုတ်ဖြစ်တဲ့အတွက်ဧကဇာကာယဥပခိုက်တံဘင်ခိုက်တံအဲဥပတော်ပြဆိုထိခိုက်တနဲ့ဘင်ခိုက်တဒီနှစ်ခုမှာတော့ပရိသန္တိစေရထိကာလမှာဥဇာယောက ဖြက်လာပြီဆိုတော့အဲအဲ့ဒီမှာတော့ဒွိဇာကာယဒီလိုခွဲတော့ဒီတော့ပရိသန္တိစေရထိကာလရောက်သွားတဲ့ခါကျတော့ကမ္မဇာယုတ်လည်းရှိတယ်ဥဒ္ဒဇာယုတ်လည်းရှိတယ် ပရိသန်နေစေရဘင်ကာလမှာလည်းကမ္မဇယုတ်လည်းရှိတယ်ဝိဇယုတ်လည်းရှိတယ်အဲ့ဒါကိုတိစာကာယဒီမဆုလေးနည်းနည်းလေးပေါ်တယ်မယ်အဲ့ဒီမှာနည်းနည်းရှင်းတာအောက်မှာကြည့်လိုက်အဲ့တော့ तू ကဒီမှာထက်ကအဲ့အပေါ်ပြအောက်ပြန်ချလာอืมခုမှတရားပြော तू ကအဲ့ဒါဧကဇာကာယဒွိကဇာကာအဲ့ဒါကိုပြောတာပေါ့နော် ဒီယုတ်တွေကဒီယုတ်တွေဆက်လက်ရှင်သန်ဖို့အတွက်ဘာလို့လဲနောက်စိတ်တွေကနေပြီးတော့ထောက်ပံ့ပေးရတယ်နောက်စိတ်တွေကဒီစိတ်ဒီဟာတွေကိုဘာဖြစ်လို့လဲပဋိသန္ဓေဆိုတာလဲအကျိုးစိတ်ပဲဝိဘတ်စိတ်ပဲနော်ဒီမှာခုနဒါလေးတွေရှင်းပြထားခြင်းအထောက်အကူပြုတယ်ပဋိသန္ဓေစိတ်ဆိုတာလဲဝိဘတ်စိတ်ပဲနော်နောက်ကံစားယုတ်ဆိုတာလဲကံကြောင့်ဖြစ်တဲ့အကျိုးပဲဒါကြောင့်သူကအကျိုးစိတ်ကရှေ့ရဖြစ်အကျိုးရရှေ့ နောက်စိတ်တွေဘဝင်စိတ်ဒီဘဝင်စိတ်ဒါပေမဲ့ဒီပဋိသန္ဓေစိတ်တို့ဘဝင်စိတ်တို့အတူတူပါပဲပဋိသန္ဓေစိတ်ဘဘဝင်ကဆိုတာဘဝင်ဘဝအင်ကဘယ်မှာတော့ဘဝင်လို့တောင်းလိုက်တယ်ဒီအောင်မှနည်းနည်းရှင်းတာရှိတယ်ဒီမဆုလေးပေါ်တင်လိုက်ဒီဘက်ကမဆုอืมအဲ့မှာကြည့်လိုက်ပေါ့နော်ဒီမှာဘုန်းကြီးတို့ရှင်းတာကခုနမိဘနဲ့သားသမီးရှင်းနော်မိဘနဲ့သားသမီးအရင်မွေးရဒီဒီလိုပြောလို့တော့မဟုတ်ဘူးနော်ကျေးဇူးပြုတဲ့ သဘောကိုပြောတာနော်ကြိုတင်ဖြစ်နေပြီမှနောက်မှပြပြရှေ့မှပြပြအပြန်လာဆက်သွယ်ကျေစုပြုတ်နေတဲ့သဘောမျိုးပြောတာနော်ပရိသန်ရဲ့ဆေယဥပခိုက်တာမှခုနပြောခဲ့ကာမဇာယုတ်ဖြစ်တယ်နော်အဲ့ဒီကာမဇာယုတ်ကိုဒီပရိသန်နေစိတ်ပြပတိကာမဒါဆိုဘဇီဝပြုတ်လို့ပဲအတိတ်ကကုသကာမြပြုတ်လို့ပေးလိုက်တာပဲနော်အဲ့ဒီပရိသန်နေစိတ်ကိုအကျိုးစိတ်ပြောဝိဘတ်စိတ်ဝိဘတ်လို့ခေါ်တယ်။ကံစားယုတ်ကရတ္တာကြောင့်ဆိုကံကပြုတ်လို့ပေးတဲ့ယုတ်ပဲ။ ဒါကိုကတ္တတာယုံစာမှာဒီပဋ္ဌာန်းတို့ဘာတို့နောက်ပိုင်းကျအဲ့လိုတောင်းတယ်နော်အဲ့တော့ဒီကံစားယုတ်ကိုဖြစ်စေဖို့အတွက်ဒီကံကတစ်ကြိမ်နဲ့ပြုတ်လုပ်ပေးတာမဟုတ်ဒီအသက်ရှင်သမျှကာလပတ်လုံးကံကနေဆက်တက်ဆက်တက်ပြုတ်လုပ်ပေးနေအဲကြောင့်ဒီကံစားယုတ်တွေကဘယ်လိုဖြစ်နေလဲဆိုစက္ကန့်တိုင်းစက္ကန့်တိုင်းဘုန်းကြီးတို့သင်ညိုသင်ပြီးသင်ဖို့ရတဲ့ဒီမှာခဏခဏသမုဒ္ဒါပေးဒီလိုသုံးတာခဏတိုင်းခဏတိုင်း ဥပါကနာဒီကနာဘေကနာအမြတ်မပြတ်သူဖြစ်နေတာစက္ကန့်တိုင်းဖြစ်နေတယ်ခဏတိုင်းဖြစ်နေတယ်အဲတော့ပရိသန်လေးစေယဥပခဏမှာကာမဇာယော30ခုနပြောခဲ့ပြီကာယတတကလဆကုဘာဝတတကကလကဆကုဝိရုတတကလကဆကုအဲ့ဒါ30နော်ဒီမဆုတွေပေါ်နေနေတယ်မယ်အဲ့ဒါကာမဇာယော30ဖြစ်တယ်ဟောထီရောက်တဲ့ခါကျတော့သူအကောင်းလာအကောင်းလာတော့တဘူအနှစ်နှစ်ဆပေါ့နိ ဓမ္မ30ပြန်လက်စဆို60ပြန်ပါဒီခဏယုံဒီကမ္မဇယုံနော်အဲ့ဒီလိုဆက်တိုက်ဆက်တိုက်တိုးတာဘင်္ဂနာကြ90ပြန်သူကကမ္မဇယုတ်တွေကကံကနေပြုတ်လုပေးတော့တချိန်တခါတည်းပြုတာမဟုတ်ကံကအသက်ရှိသမျှပါလို့ဆက်တက်ဆက်တက်ပြုတ်လုံနေဒီရုပ်တွေတုတ်ပေါ်တွေ့တော့ဒါကြောင့်ဝိလုခဏကိုရသူကြီးနေကြည်ကြည်ကြည်ကြည်ကြည်ကြည်ကြည်ကြည်လာတာကြည်ပြီမြဲဟိုပြက်တဲ့ယောဂပြက်ဖြစ်တဲ့ယောဂပြက်ဟုတ်လားကြည်လာတဲ့ခါကျပြက်အားတွေကများပြီ ဖြစ်အားနေလာတော့ငယ်တုန်းကတော့ဖြစ်စဉ်တွေတိတ်မြန်နေတာအဲ့လိုမျိုးအဲအဲ့ဒီထို့တူပဲဒီဘဝင်စိတ်ဖြစ်တဲ့ခါမှာလည်းဒီနောက်မှာပရိသန်နေပြီးတော့ဘဝင်စိတ်ဖြစ်တယ်ဒီဘဝင်စိတ်ဖြစ်တဲ့ခါလည်းခုနရုပ်တွေကထထထထပြန်ပရမဘဝင်စိတ်မှာဘုံတိုင်းမှာစိတ်စာရုပ်တွေဖြစ်လာခုနကမ္မဇာယုတ်ပဲဖြစ်ဖြစ်ဥဒ္ဒဇာယုတ်ပဲစိတ်စာယုတ်ပဲဖြစ်ဖြစ်ဘာဖြစ်လဲဒီကံကပဲပြုလုပ်ပေးတာပဲ ကံကပြုလုပ်ပေးတဲ့အတွက်ခန္ဓာကိုယ်ဖြည်းဖြည်းနဲ့ကြည်ထွားလာကြည်ဘူးလာနော်ပရိသတ်နဲ့စိတ်ဆိုတာကတော့ဥပတိပင်စတာချုပ်ပြောက်သွားတာဒါပေမဲ့ခုနကဒီအောက်မှာပရိသတ်နေစိတ်နဲ့တူဖြစ်တဲ့ကာမဇာယုဥရဇာယုဒါတွေကတော့ရပ်မသွားသေးဘူးပြတ်မသွားသေးဘူးဆက်ဖြစ်နေတယ်ကံကထောက်ပံ့ကံကြောင့်ပြုလုပ်တဲ့ကံဒီဟာတွေကိုဆက်ပြီးရှင်သန်မှုရောက်နောက်ကစိတ်ကနေပြီးတော့ပံ့ပိုးပြီးတော့ကုညီပြီးတော့ထောက်ပံ့ပြီးတော့နော်ဒီစိတ်ကထောက်ပံ့ပြီးတော့ရှေ့ကယုတ်က ရှင်သန်တော့နောက်ကဘဝင်စိတ်မဖြစ်ရင်တော့ဒီစိတ်ကပဲရှည်ဒီစိတ်နဲ့တူဖြစ်လာရုပ်တရားမဖြစ်တော့ဘူးเนาะအဲ့ဒီမှာပဲဒီမှာအရင်တော့ကလည်းဘုန်းကြီးတို့ဒီဝိပဿနာရှုတဲ့အခါမှာလင်းရောက်ထက်တဲ့ကိစ္စတွေမှာအဲ့ဒီမှာလေးပြောခဲ့ဘူးပါကမ္မဇယုတ်တွေထဲမှာဘုန်းကြီးတို့ပစ္စည်းတွေခွဲကမ္မဇကလစီ6စီခုနကဘာဝတ္တကလဥဒုတ္တကလအဲ့ဒီအဲ့ဒီဟာတွေကြည်လိုက်ပေါ့ ပထဝီအာဘောဒေဇောဝါယောဝဏခန္ဓာရတ္တဇီဝိတယုတ်ကာယပတာရယုတ်ဟုတ်လားဒါတွေထက်လိုက်၁၀ခုဖြစ်တယ်ဟုထုယုတ်ပြောင်းပေါင်းပြောင်းပေါ့ဘာဝယုတ်ပြောင်းပေါ့อืมအဲ့ဒီအဲ့ဒီထဲမှာတေဇောတတ်ပါတယ်ကမ္မစာယုတ်လေဒီကမ္မစာယုတ်ထဲမှာပါတဲ့တေဇောတတ်ကဒီပဋိသန္ဓေဇေဥပခန်းကြခိုက်တယ်ကြအာမကောင်းသေးဘူးအဖြစ်ဖြစ်စဉ်ကဟောဥပရောက်တဲ့ခါကျအာကောင်းလားအာကောင်းတဲ့ခါကျ तू က ပထမကာမဇယုတ်ကလည်းရှိနေတဲ့နောက်ထယုတ်တစ်ခုဒီတေဇောတကဥရဇယုတ်တွေထပ်ပြီးတော့ပြုတ်လုပ်ပေးလိုက်တာပဲဒါကြောင့်ကိုပဋိသန္ဓေရှိဥပခိုက်တာညာဥရဇယုတ်တိုးလာ နော်ပင်ခိုက်တာမလို့ဥဇယုတ်တွေးလာနော်ပဋိသန္ဓေရှိဥပအခိုက်တံကာလာလေးမှာကာမဇယုတ်တစ်ခုတာဖြစ်တဲ့အတွက်ဧကဇကာယပေါ့ပဋိသန္ဓေရှိထီကာလနဲ့ပင်ကာလရောက်သွားတဲ့အခါကျတော့ခုနကာမဇယုတ်ထက်မှာပါတယ်ဥရဇယုတ်ကနေပြုတ်လုပ်ပေးတာနော် အဲ့ဒီယောဂကနေနော်ဥဇယောဂနေအဲ့ဒီတေဇောတပေါ့နော်ဒီတေဇောတလေးကနေပြီးတော့ခုနနောက်တာဥဇယောတို့ထပ်နှုတ်လိုက်တာတေဇောတသာဥတုပဲဥဇောပြုလို့ပြီအဲ့ဒါကြောင့်မို့သူကထီဒီခုနတေဇောတလေးကဘယ်မှာအကောင်ထီရောက်မှာအကောင်တာထီရောက်မှာအကောင်တဲ့အတွက်အဲ့ဒီထီရောက်တဲ့ခါမှာဥဇယောထပ်ထုတ်ပေးလိုက်တာထပ်ပြုလုပ်ပေးလိုက်တာနော်ဒါပေမဲ့ဒီမှာမှတ်ထားဖို့က ပရိပရိသန်နေစိတ်ကတော့ရုပ်ကိုမပြုတ်လို့ပေးနိုင်ဘူးเนาะခုနကဒီယုတ်တရားတွေပရိသန်နေဥပခိုက်တာကာမဇာယုတ်ဖြစ်တယ်ထီကာလမှာဥရဇာယုတ်ဖြစ်တယ်ဒါကာမဇာဒီပရိသန်နေစိတ်ကလုတ်ပေးတာမဟုတ်ဘူးအတိတ်ကံကလုတ်ပေးလိုက်တာဒါလေးမှတ်ထားဖို့อืมအဲ့တော့ပရိသန်နေစိတ်နဲ့ဒီမှာ ခုနပြောပြီးဒီပရိဒီခိုက်တာမှာပရိသန်နေတီးနေကပရိသန်နေစိတ်ကနောက်ပြောင်းသွားတဲ့အခါကျတော့ဘဝင်စိတ်လို့တောင်းတယ်เนาะခုနဒီဒီ ဘဝတွေဆက်မပြတ်ဖြစ်အောင်ဘဝတွေရှင်သန်ခွင့်ရှိအောင်ပေါ့ဆိုလိုတာခုနကပရိသန္တိနဲ့အတူဖြစ်လာတဲ့ကံပလာယုတ်ဥဇာယုတ်တွေဆက်လက် ရှင်သန်ခွင့်ရှိအောင်ဒီဘဝင်စိတ်တရားနေပြီးတော့ထောက်ပံ့ပေးနေထောက်ပံ့ပေးတာကိုကျေးဇူးပြုတယ်လို့သုံးတာနော်ဒီရှေ့ကအရင်ဖြစ်ပေါ်နေတဲ့ပရိသန္တိစိတ်တုံးကဖြစ်ပေါ်နေတဲ့ကံပလာယုတ်ဥဇာယုတ်တွေကိုဆက်လက်ရှင်သန်ခွင့်ရအောင်နောက်ကဘဝင်ပထမဘဝင်စိတ်က ပံ့ပိုးပေးတယ်ထောက်ပံ့ပေးတယ်အဲ့ဒါကိုပစ္ဆာဇာတတတိပြင်ယေရှုပြောတာဆိုအဲ့ဒါကိုပြောတာနော်အကြောင်းအကျိုးဆိုတာဒီလိုဖြစ်နေတာနော်အဲ့တော့ဒီယုတ်တရားရှင်ဖြစ်နေဒီယုတ်တရားသက်ရှင်တန်ခွင့်ရအောင်မလုပ်လဲပရမဘဝင်စိတ်ကထောက်ပံ့ပေးတကယ်လို့ပထမဘဝင်စိတ်ကမဖြစ်တော့ဘူးဆိုရင်ဘုန်းကြီးတို့ဒီရုပ်တရားရှင်တန်ခွင့်မရှိဘူးမဖြစ်တော့ဒါလေးမှတ်ထားဘူးအဲ့ဒါပိဿာဇာတော့ပစ္စည်းရဲ့သဘောပဲဟောပထမဘဝင်စိတ်ရောက်တော့ဘာရုပ်တွေဖြစ်လဲစိတ်ဒဇာယုတ်စိတ်ကြောင့်စိတ်ဒဇာယုတ်တွေဖြစ်လာ ခုနယုတ်တရားလည်းမချုပ်တော့မဆုံးသေးဘူး။ဘာဖြစ်လို့သူကစိတ်တက္ကနာ16ချက်တိဖြတ်တာဟုတ်။ခုနကမ္မဇာယုတ်ကလည်းမချုပ်သေးဘူး။ဥရဇာယုတ်ကလည်းမချုပ်သေးဘူး။နော်ဒီဒီပရမဝင်စိတ်ကနေဒီဒီယုတ်ကိုအသက်ရှင်တန်ခွင့်ရအောင်ထောက်ပံ့ပေးနေတဲ့အတွက်ဆက်ဖြတ်နေတယ်။ဟောပရမဝင်စိတ်ရခိုက်တာမှာကြတော့ပရမဝင်စိတ်ရဥပခိုက်တာမှာစိတ်ဇာယုတ်ဖြတ်လာနော်။ဒီကြတော့ယုတ်၃မျိုးဖြတ်သွားပြီ။ကမ္မဇာယုတ် ဥဒ္ဒဇစေတဇာယူအဲ့ဒါကိုတိစကာယခေါ်တယ်အဲ့ဒီယုတ်သုံးမျိုးကြတော့ဘဇူကဒီယုတ်ရှင်တန်ခွင့်ရအောင်လုပ်လိုက်ဒုတိယဘဝင်ကနေပြီးတော့နောက်နောက်စိတ်တွေကရှေ့ရှေ့ကဖြစ်ပေါ်ပြီးတော့ကြိုတင်ဖြစ်နေတဲ့ယုတ်တွေကိုအသက်ရှင်တန်ခွင့်အောင် ထောက်ပံ့ပေးတာကျေးဇူးပြုတာဒါပစ္ဆာစတာပစ္စည်းပဲနော်အဲ့ဒီလိုနဲ့ဖြည်းဖြည်းနဲ့မိခင်ရဲ့အစာဟာရတွေဘုန်းကြီးတို့ကရလာပြီဆိုတော့အာဇာယုတ်ပါရလာ ခုနယုတ်တရားလည်း16ချက်ပြည့်သွားပြီဟုတ်လားရပ်သွားမယ်ပျောက်သွားအတိတ်တွေပြန်ပေါ်လာမယ်ကံတရားရှိတော့ကံတရားမသိမချင်းပြုလုပ်ပေးနေဒီကတိစိတ်တရားလည်းထောက်ပံ့ပေးနေမယ်အဲဒီစရုဒဆိုစရုဇယုတ်ပေါ့စရုဇယုတ်တရားရှေးရယုတ်ဖြစ်လာမယ်အာဇာယုတ်ပေါင်းကံဇာယုတ်စေတဇာယုတ်ဥဇာယုတ်အာဇာယုတ်အဲ့ဒါကိုနောက်နောက်စိတ်တရားပံ့ပိုးပံ့ပိုးပံ့ပိုးပေးလိုက်တော့ကရရှေးယုတ်တရားအစင်မပြတ်ဆက်လက်ဖြစ်နေပါတော့နော်ဒါကြောင့်မို့ဒီဖြစ်စဉ်တွေကြည်လိုက်ရင် ရုပ်တရားတွေကရှေ့ကဖြစ်နေတယ်ဒီဒီနောက်ကဘဝင်စိတ်ဓာတ်နောက်မှာဖြစ်တယ်ရှေ့ကဖြစ်နှင့်တဲ့ရုပ်တရားတွေကိုဒီဟာတွေဆက်လက်ရှင်းတန်ခွင့်ရအောင်နောက်ကစိတ်တွေကပံပိုးထောက်ပံ့ပေးနေတယ်အဲ့ဒါမျိုးလေးမှတ်တာဒါကြောင့်မို့ရုပ်တရားနဲ့အနန္တရားကဘာဖြစ်လဲအပြမြန်လာလာဆက်ဆက်နေတယ်တခုနဲ့တခုမှီးနေတယ်တခုရှိရင်တခုဖြစ်မယ်တခုရှိရင်တခုရှိမယ်နော်တခုရှိနေတခုတခုမရှိရင်တခုမရှိတော့ဆိုလိုရင်းကတော့ ဒီကမ္မဇာယုတ်ဝိဇာယုတ်တွေရှင်တန်ခွင့်ရအောင်ဒီပထမဝင်စိတ်ကထောက်ပံ့ပေးနေတယ်။နောက်ဒီပထမဝင်စိတ်ရောက်တော့စေစားယုတ်ကမ္မဇာယုတ်ဥဒဇာယုတ်စေစားယုတ်ရှင်တန်ခွင့်ရအောင်ဒုတိယဝင်ကထောက်ပံ့ပေးနေတယ်။အဲတော့ဒီယုတ်နဲ့ဒီနံတရားတွေကအချင်းချင်းပြန်မှန်မှန်ဆက်ဆက်မှုရှိနေတယ်ဒါလေးမှတ်ထားဖို့ပေါ့။ဘောဒါဝေရေးထားပဲယုတ်တရားတွေကံစေဥရာတော့အကြောင်းဖြစ်ကြ။ယုတ်တရားဆိုသူ့ဟာသူဒီအကြောင်းတရားရှိပြီးသားပဲနော်။ ဒီနောက်ကတရားကပြုလုပ်ပေးတာတော့မဟုတ်ဘူးနောက်ကစိတ်တွေကဒီဟာကိုရှင်သန်ခွင့်ရအောင်ပြုလုပ်ထားတာပဲသူ့ကိုဖြစ်ပေါ်လာအောင်လုပ်တာမဟုတ်ဘူးဒါလေးရှင်းရှင်းလင်းလင်းသဘောပေါက်ဖို့ပဲနော်ယုတ်တရားကံကြောင့်လည်းဖြစ်တာရှိမယ်ဥဒုကြောင့်ဖြစ်တာလည်းရှိတယ်စိတ်ကြောင့်ဖြစ်တယ်ရှိတယ်အာရကြောင့်ဖြစ်တယ်ဒီဒီယုတ်ယုတ်ဖြစ်ကြောင့်တရားလေးပါသိညိုလှအယုံပြုတ်ကြည့်လို့ဒီယုတ်တရားသူ့အကြောင်းနဲ့သူရှိပြီးသားပဲအဲ့ဒီယုတ်တရားတွေကို ရှင်သန်ခွင့်ရအောင်လားနောက်က စိတ်ကနေပြီးတော့ပံ့ပိုးပေးတာထောက်ကူပေးတာအဲ့ဒါကိုဆိုလိုလားနော်ဒါကြောင့်အကြောင်းကြောင့်ကြိုးဖြစ်နေတာမဟုတ်ဘူးဆိုတော့ဒါကိုပြောချင်တာနော်ခါတိုင်းလိုမဟုတ်ဘူး PPC အဲ့ဒီလိုလေးဒိဗယ်လေးတွေနည်းနည်းလို့ဒါကိုထပ်ထပ်ပြောနေဒါလေးမှတ်ထားဖို့နောက်မှတ်စုလေးအောင်ဆက်ကြည့်မယ်ဟောအောက်ကဆုံးမဝါဒရောက်သွားပြီးတော့ဒါလေးမှတ်ထားဖို့ပါပဲအဓိကတော့နော်နောက်ဘုန်းကြီးတို့ဒီဆုံးမဝါဒ မပြောခင်အပေါ်နားလေးကဇရာလေးရှိသေးတယ်ဒီဇရာကွက်လေးအဲ့ဒီဇရာကွက်လေးတော့အဲ့ဒီဇရာသုံးကွက်ကြည့်မယ်နော်ဇရာသုံးကွက်ဒါရောက်ပညာဝါဒကဟောထားတဲ့အကြောင်းအရာလေးပါပညာဝါဒမှာကြတော့ခွန်ကြီးတို့ပုံပြီးပြီးဆုံးတယ်ပေါ့ဗျာဟောသွားတဲ့အခါမှာပြီးပြီးဆုံးဆုံးရှိတယ်ပေါ့နော်ပြီးဆုံးနေကြည့်တဲ့အခါမှာတော့ ဒီမှာတော့ဟိုဆရာတော်ဒေါက်တာနမနန္ဒမလာတော့သူ့ရဲ့ပဋ္ဌာန်းတရားတော်ထဲမှာတော့ဒီလင်းတာဝမှာဟိုတိတ်မကြိုက်တော့လင်းတာတွေကမိဘတွေကစာကြကျွေးတယ်ဆိုတဲ့သဘောမျိုးပြောတာတော့ဗောလေစာကြလို့ရည်တည်နိုင်တယ်ဒီလိုယူဆရင်တော့ပိုကောင်းတယ်ဆိုတာမျိုးသူကရှင်းနေချက်တော့ဒါတော့ထားပါတော့အဲတော့ဒီမှာဘုန်းကြီးတို့ဒီမှာဗာပြောချင်တာလဲဆိုတော့အဲဒီ စိတ်စေတသိက်တွေကနေပြီးတော့ရှေးကရုပ်တွေကိုတက်ရှင်တန်ခွင့်ရအောင်ထောက်ပံ့ပေးနေနော်ပိစာစာဒါစိတ်ဓာစေတသိကဓမ္မနော်ပုရိဇာတတဣမတကာယတနော်ဒီရှေးကပုရိဇာတဣမကာဆိုရှေးရှေးကဖြစ်နေတဲ့ခုနကမ္မဇာယုတ်စေစာဥဇာယုတ်ကိုပြောတာအဲ့ဒီယုတ်တရားတွေကိုနောက်ကစိတ်စေတသိက်တွေကသူ့ဆက်လက်ရှင်တန်ခွင့်ရအောင် ပံ့ပိုးပြီးတော့ကူညီပြီးတော့ထောက်ပံ့ပြီးတော့ပြစ္ဆာစာစိတ်ဓာတ်စေတသိက်ကဗာမျိုးနော်ဖြစ်စဉ်ကခုနဝီထိနဲ့ရှင်းကြည်လိုက်တော့ပို့ရှင်းတာပေါ့ရေဖရာဟောတာဒီမှာပြစ္ဆာစာနောက်နောက်ဖြစ်တဲ့စိတ်စေတသိက်တရားတို့ဒီဒီလိုပေါ့ခုနပါဠိလေးနည်းနည်းပြလာစိတ်စေတရားတို့ဒီနော်ဟုတ်ခုနပထမပါဠိတော်မူရင်ပါဠိတော်အဲပထမမူရင်ဒီဒီဟာလေးအဲဒါလေးဒီမှာကြည့်လိုက်ဒီဟာဒီစဉ်ဒီ ဝီထိနဲ့ဒီပါဠိလေးရှင်းကြည့်မယ်နော်ပုရိဇာတဣမတကာယတဒါရှင်းနဲ့ဖြစ်တဲ့ကာမဇာယုစေဇာဥဇာယုတရားတွေကိုပြောတာနော်ဒီပရိသန်တွေစိတ်ခိုက်တာမှာဆိုရင်ကာမဇာယုနဲ့ဥဇာယုပဲရှိတော့နော်အဲ့ဒီကာမဇာယုစေဇာကာမဇာယုဥဒဇာယုတွေဆက်လက်ရှင်တန်ခွင့်ရအောင်သူက16ချက်မပြည့်မချင်းတရားရှင်တန်နေမှာဒါလည်းပထမဘဝင်စိတ်တွေဘဝင်စိတ်တွေဖြစ်လို့ဒီ ကာမဇာယောဥဒ္ဒဇာယောကရှင်တန်ဝင်ရဝင်စိတ်တွေမဖြစ်ရင်တော့သူကရှင်တန်ဝင်မရအောင်အဲ့တော့ပြောတယ်နော်ပုရိမတပုရိဇာတတိမတကရှေ့ရှေ့နဲ့ဖြစ်တယ်ဒီပရိသန်နေစိတ်လေးချင်းတော့ကာမဇာယောဥဒ္ဒဇာယောဒီယုတ်တွေကိုဟုတ်လားအသက်ရှင်တန်ဝင်ရအောင်ဆက်လက်ဖြစ်ပေါ်နေအောင်ရှင်တန်နေအောင်ပြောထောက်ပံ့ပေးလဲဆိုပိဇာဇာတစိတ်တည်းနောက်မှဖြစ်တဲ့စိတ်စိတ်တည်းတဲ့ဘဝင်စိတ်စိတ်တည်းကသူ့ရှင်တန်ခွင့်ကြောင့်ထောက်ပံ့ပေးတာ အဲ့ဒီလိုထောက်ပံ့ကျေးဇူးပြုတာကိုပိစ္ဆာဇတာပိစိဏပိစီယောဒီလိုပြောတယ်အဲတော့ဒီစိတ်စေတသိက်တွေဆိုတာကဒီဒီဝီဒီပရိသန်တွေဝီထီကျင်းတော့ဒါတော့ဘဝင်စိတ်တွေပေါ့နော်အဲကျန်တဲ့ဘုန်းကြီးတို့စိတ်တွေကြည့်လို့ရင်အခုမွေးလာပြီမွေးလာတဲ့အခါမှာဟုတ်လားလူဖြစ်လာပြီလူဖြစ်လာတဲ့အခါမှာကုသိုလ်တွေလည်းဖြစ်နိုင်တာကုသိုလ်ကောင်းမှုတွေလုပ်နေရင် ဟုတ်လားဒီယုတ်ခန္ဓာကိုယ်ရလောက်တယ်ကုသိုလ်စိတ်တွေလည်းဖြစ်နေတယ်ဒီယုတ်ခန္ဓာကိုယ်မှာရှိတဲ့ကာမဇာယုတ်စေစားဥစားယုတ်နော်အဲ့ဒီကုသိုလ်ဖြစ်နေတယ်ကုသိုလ်စိတ်ကနေပံပိုးထောက်ပံ့ပေးနေတာဒါကုသိုလ်လည်းဒီစိတ်တွေကကုသိုလ်စိတ်လည်းဖြစ်နိုင်တယ်ကုသိုလ်ကောင်းမှုတွေလုပ်နိုင်မယ်တတိတွေညာနေနဲ့စောင့်ကြည့်နေမယ်ကုသိုလ်စိတ်တွေဖြစ်မယ်ဒီခါတွေတတိတွေညာနေလွတ်နေမယ်အကုသိုလ်တွေလုပ်နေမယ် အကောင်းမှုဒုစရိုက်တွေလုပ်နေမယ်ဆိုအကုသိုလ်တွေလည်းဖြစ်နိုင်တာနောက်ဝိပဿနာအကျိုးစိတ်တွေလည်းဖြစ်နိုင်တာပဲယန္နာများကြတော့သူတို့မှာကုသိုလ်လုပ်ပေမဲ့လို့ကုသိုလ်မဖြစ်တော့ဘူးလေအဲအဲ့ဒီလိုပုံကိုမျိုးကြကရိယာစိတ်ပဲဖြစ်တော့တာဒါပြစ္ဆုတ်ပံဘဝရောက်သွားပြီဘဝမှာဖြစ်လာပြီဆိုအဲ့ဒါကိုရည်ရွယ်ပြီးဘုရားကဟောသွားတာဟောသွားတော့ခုနကဒါဆိုရပြီဒီ ဒီပါဠိတော်နဲ့ခုနကဘုန်းကြီးတို့ဒီမှာပြထားတဲ့ဒီဇာတ်လေးအတူတူပဲဒါလေးနဲ့ရှင်းပြရင်နော်အဲ့ဒီဝိသီမလို့တော့ဒီခုနကဒီဘက်ကပါဠိတော်နဲ့ဒါနဲ့ကြည့်မယ်အဲ့တော့ဘုန်းကြီးတို့ခုနကစိတ်တွေထဲမှာမွေးလာပြီဆိုတော့ငါတက်တင်ရှားရှိလာပြီကုသိုလ်စိတ်လည်းဖြစ်နိုင်တယ်ခရိယအဲအကုသိုလ်စိတ်လည်းဖြစ်နိုင်တယ်ဒါဘုရုဇင်သောတာမတရာကအနာဂံတိုင်အောင်ပေါ့ယဟန္တာများကြတော့ကုသိုလ်အကုသိုလ်မဖြစ်တော့ဘဲနဲ့ဗာပြည့်ကရိယာစိတ်ပဲ အကုသိုလ်တော့မဖြစ်ပါဘူးကုသိုလ်ပြုလုပ်ပေမဲ့လို့ကုသိုလ်မဖြစ်တော့ပြုကများဖြစ်တဲ့အတွက်ကရိယာစိတ်ပဲဖြစ်တယ်ပြောချင်တာကခုနကစိတ်တွေဟာရုပ်တွေကိုအသက်ရှင်တန်ခွင့်ရအောင်ပြုလုပ်ပေးတဲ့စိတ်တွေဟာသုံးမျိုးဖြစ်နိုင်တယ်ကုသိုလ်စိတ်လည်းဖြစ်နိုင်တယ်အကုသိုလ်စိတ်လည်းဖြစ်နိုင်တယ်နော်ဝိပဿနာကရိယာစိတ်တွေလည်းဖြစ်နိုင်တာဒါဖြာကတာတရားလို့ခေါ်တယ်သုံးမျိုးပေါ့သုံးမျိုးကိုဒီမှာဘုရားက ဒီဟောတာတော့ကုသလောဓမ္မပြာကရသဓမ္မတဒီဒီအဓိကတော့ဒီယုတ်တရားတွေကိုဒီကုသိုလ်စိတ်ကနေခံမြင်အောင်လုပ်ပြီးခုနကယုတ်တရားကာမစာယုတ်စေစာယုတ်ဝိစာယုတ်အာစာယုတ်ယုတ်ဆိုတာပြာကတနော်ကုသိုလ်စိတ်အကုသိုလ်စိတ်ကလွှဲရင်ဝိပဿနာကရိယာစိတ်တို့ယုတ်တို့နိဗ္ဗာန်ဓာပြာကတတရားအဲကိုယ်တဏ္ဍာမှာရှိတဲ့ကာမစာယုတ်စေစာဥစာယုတ်တွေကိုဟုတ်လားခံမြင်အောင်ကုသိုလ်လုံးနဲ့ကုသိုလ်စိတ်ကနေ ပံ့ပိုးပေးလိုက်တော့ဒါလေးအသက်ရှင်တာမျိုးရောအော်ကုသလောဓမ္မောပြာဂရတဓမ္မတာနော်သူကအကျိုးကရှေ့ရောက်နေတဲ့အတွက်ဒါကဘုန်းကြီးတို့ဖြစ်စဉ်တိုင်းရေးထားကျိုးပြဆိုပုံတရားကကျိုးဖြစ်နေတာနော်ရှည်ရှည်စိတ်နဲ့တူဖြစ်တဲ့ရုပ်ရည်ထီတို့ရောက်တဲ့တိစာကသုတ္တဇာနော်ထီရောက်တဲ့ခါမှာဒီရုပ်တွေအကောင်တော့ ထီတို့ရောက်တော့ဆိုတာတိဇာကာယရှုရစကာယယုတ်တိဇာကာယဆိုဓမ္မဘာခေါ်မလဲကမ္မဇာယုတ်ဥရဇာယုတ်စေဇာယုတ်ပေါ့မိခင်ရဲ့အစာအာဟာရတွေရလာပြီးတော့ငါရုပ်လေးပါးပြစုလူစားယုံပေါ့ဒီတော့ကံစိတ်ထဲမှာမှတ်ထားကံစားယုံစေတစာဝိစားယုံအာစားယုံအဲ့ဒီယုတ်တွေကထီကာလမှာအကောင်းတဲ့တွက်နိုင်ထီတို့ရောက်တော့ဆိုတာ နော်ရှေးသောစိတ်နဲ့တူဖြစ်တဲ့ရှေးကစိတ်နဲ့တူဖြစ်တဲ့ရုပ်ဤထီတို့ရောခုနပရိသန်နေဝီထီဆိုရင်ပရိသန်နေရဲ့စိတ်ရဲ့ဥပခဏအရာနေထီခဏပေါ့ထီခဏမှာအကောင်းတယ်အဲ့ဒီချိန်မှာရှိနေရုပ်တွေ16ချက်မပြည့်ခင်ဆက်လက်ရှင်သန်ခွင့်ရအောင်ဘာလို့လဲနောက်နောက်တော့ကုသိုလ်လုံးနေကုသိုလ်စိတ်တွေကနေပံ့ပိုးထားတယ်ထောက်ပံ့ပေးထားတယ်ဒါဝုဘုရားကပါဟောလေကုသလောဓမ္မောအဖြာကရတဓမ္မတာဒီမှာကြည့်လိုက် ပိစ္ဆာဇာတပစ္စေနာပစ္စယောတကားဒီကုသိုလ်တရားတွေကိုခန္ဓာဖွဲ့ပြီးတော့ကုသိုလ်တရားတွေကကုသိုလ်22ပါးစေတသိက်38ပါးဒါခန္ဓာဖွဲ့ရင်စိတ်ကဝိညာဉ်နဲ့ခန္ဓာပေါ့ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ဝိညာဉ်ခန္ဓာတင်ညာတင်ညာခန္ဓာနော်ဉာဏ်ရရသင်္ခါရခန္ဓာပေါ့အဲ့ဒါကိုခန္ဓာအနေနဲ့ဟောသွားတယ်ပိစ္ဆာဇာတာကုသလာခန္ဓာ နောက်နောက်မှဖြစ်တဲ့ကုသိုလ်နာမခန္ဓာတရားတွေကရှေ့ရှေ့မှဖြစ်တဲ့ရှေ့ရှေ့ကကြိုးဖြစ်နေတဲ့ရှေ့စိတ်နဲ့အတူဖြစ်နေတဲ့ထီရုပ်ရထီရောက်တဲ့ခါမှာနော်အထိခဏဆိုရောက်တဲ့ခါမှာဒီရုပ်တွေကထင်ရှားတယ်အကောင်းတယ်ကမ္မဇာယုတ်စေစားယုတ်ဥစားယုတ်ဆက်လက်ရှင်သန်ခွင့်ရအောင်ဘာလို့ဒီကုသိုလ်ကနေပံ့ပိုးပြီးထောက်ပံ့ပြီးတော့ကုသိုလ်စိတ်တွေဒါကြောင့်ကုသလောဓမ္မဗျာဒဓမ္မတာပရမကဖရာပဲလို့ဟောတယ် ဣဇာဇာတပစ္စည်းနာပစ္စည်းရောဒီကုသိုလ်တရားတွေဟာနာခန္ဓာဖွဲ့ခန္ဓာဖွဲ့ပြီးတော့ဣဇာဇာတကုသလာဓမ္မနောက်နောက်နဲ့ဖြစ်တဲ့ကုသိုလ်ကုသိုလ်စိတ်စိတ်စေတသိက်တရားတွေကဒီဟာလေးကြည့်ပြီးတော့ဣမတ္တပုရိဇာတတဣမတ္တကာယတရှိရှိနဲ့ဖြစ်တဲ့ဒီခန္ဓာကိုယ်မှာဖြစ်တဲ့ကမ္မဇာယုစေဇာဥဇာယုအာဇာယုအဲ့ဒီယုတ်လေးပါးပေါင်းကို နောက်တော့ဒီယုတ်လေးပါအသက်ဆက်လက်ရှင်သန်ခွင့်ရအောင်ပိစ္ဆာဇရပစ္စည်းကအထောက်ပံ့ပေးတယ်၊ကူညီပေးတယ်၊ပံ့ပိုးပေးတယ်။နောက်ပိစ္ဆာဇရပစ္စည်းအနေနဲ့ဒီလိုဟောသွားတယ်။ဒါကုသိုလ်ပေါ့ဗျာ။တချို့ကြလည်းမကောင်းဘူးသူဆရာအကုသိုလ်တွေလုပ်နေတဲ့ပုံကိုရှိတော့အဲ့ဒီလိုပုံကိုမျိုးကြရင်တော့သူကဘာဖြစ်သားမလဲအကုသိုလ်ပေါ့။မကောင်းမှုသူဆရာကြီးလုပ်နေတယ်။ဒုက္ခနာယုတ်တွေ ဒုက္ခနာကိုမှလည်းဒီရုပ်တွေကစောစရာကြိုတင်ဖြစ်မကောင်းမှုတွေစရာလုပ်တဲ့ချိန်ကျတော့ဒီရုပ်တွေဆက်လက်ရှင်သန်ဝင်ရအောင်ဘာလို့လဲနောက်ကဒီအကုသိုလ်စိတ်တွေကပံ့ပိုးဝင် ထောက်ပံ့ပြီးလိုက်ဒါကြောင့်အကုသလောဓမ္မောအပြာဂရတဓမ္မတာပိစ္ဆာသတ္တပိစိဏပိစိယောအကုသိုလ်စိတ်တွေဒီစိတ်တွေကစောပြကြိုတင်ဖြစ်နေတဲ့နော်သိတာပါလေထောက်ပံ့ပေးလိုက်တကဒီအကုသိုလ်ဒေါသပြင်းဒေါသရုပ်တွေ လောဘပြင်လောဘယုတ်တွေဒီယုတ်တွေပေါ့ဆက်လက်ရှင်တန်ခွင့်ရအောင်ဒီပိဿဇာတစီနေနဲ့ထောက်ပံ့ပြီးအဲ့ဒါကိုအာဟုတုတရားတွေကိုခန္ဓာဖွဲ့ရင်နာခန္ဓာ၄ပါးပေါ့အာဟုတုစိတ်စေတသိက်ခုနလိုအာဟုတုစိတ်ကိုဝိညာဉ်နဲ့ခန္ဓာဖွဲ့စေတသိက်ကဝိညာဝိညာခန္ဓာတင်ညာတင်ညာခန္ဓာဉာဏ်နဲ့စေတရာသင်္ခါရခန္ဓာပေါ့နာခန္ဓာ၄ပါးအဲကြောင့်ပစ္စတာအာဟုတလခန္ဓာ နောက်နောက်ဖြစ်တဲ့ခန္ဓာဆိုတဲ့စိတ်စိတ်တိတ်တရားတွေကရှေ့ရှေ့မှာကြိုးဖြစ်နေတဲ့ဒီဒီဇာယုတ်တဲ့သရုဇာကာယုတ်အာဒီနာရေးချပုံနေစာတုဇာမို့စတုဇာနော်အော်ဒီမှာလဲအာလဲပုံနေစတုဇာဟွန်းစာစာကလည်းအာဖြုံမယ်စာကလည်းစာကလည်းအာဖြုံမယ်အပေါ်ကဒီတိုင်းတူတယ်ပဲဒီစတုဇာယုတ်နဲ့တူတယ်ဒါအပေါ်ကမှန်အောက်ကမှားအဲ့ဒီတိုင်း ဒီရုပ်တွေဆက်လက်ရှင်သန်ခွင့်ရအောင်ဒီအကုသိုလ်စိတ်တွေကပံ့ပိုးထောက်ပံ့ပေးနေတယ်ဒီလိုမှတ်ထားမယ်။နောက်အပြာကတော့အပြာကတ္တာနော်။အပြာကတတရားတွေဆိုတာကဘာလဲဆိုဒီတရားတွေကအရင်ကလည်းပြောခဲ့တယ်။တင်ညတဘုံမှာလည်းများနေအာရူပဘုံမှာလည်းများနေ။တင်ညတဘုံကျင်တဲ့ရူပ15ဘုံကာမ7ဘုံနော်ဒီမှာဖြစ်တဲ့စိတ်တွေမှာအာရူပဝေလေးခုကျင်တဲ့ဉာဏ်နဲ့ဝိပဿနာစိတ်တွေရမယ်။ အရူပလူ၄ခုကအရူပဝိဘက်၄ခုအရူပပုံမှာဖြစ်တဲ့တရားပေါ့ဉာဏ်နဲ့ဝိဘက်ကရိယာဒီစေတသိက်ဝိဘက်ကရိယာစိတ်တွေပေါ့ဗျာသူနဲ့ရှင်နဲ့စိတ်ဒါတွေကိုဝိဘက်တို့ကရိယာတို့ဆိုတော့ဖြာကရာတရားပဲဒီစိတ်တရားနေပြီးရှေ့ကဧကဇကအဒွိဇကဒီဇစတုဇကဒီမှာလည်းမှားနေဒီစတုဇကရာဒီဟာနဲ့အတူဒီစတုဇနဲ့အတူတူပဲနော်စာလုံးမှာရေးချပုံနေ ဒီရုပ်တွေကို ရှင်သန်ခွင့်ရအောင်နောက်ကဝိဘကရိယာစိတ်တွေကပံ့ပိုးဒါကြတော့ဘုရားတိတိကျကျဟောသွားတယ်နော်ဒီအရိဝဝလေးခုကျင်တော့ဝိဘစိတ်22ပါးကရိယာစိတ်20စေတသိက်3ဒါဝခန္ဓာဖွဲ့ပေါ့စိတ်စိတ်တွေကတော့ဝိညာဉ်နဲ့ခန္ဓာပေါ့စေတသိက်တွေကဝိညာဉ်ဝိညာဉ်ခန္ဓာတင်ညာတင်ညာခန္ဓာဝိညာဉ်တင်ညာမှာကြံတဲ့စေတသိက်တွေအရာတွေသင်္ခါရခန္ဓာဒီဒီတရားတွေကဒါကြောင့်မို့ ဝိဘဝိဘပြာကတာဒီမှာဝိဘာကပြာကတာ ကရိယာပြာကတာပါတော့ကရိယာပြာကတာ ခန္ဓာဒါတွေကိုခန္ဓာဖွဲ့လိုက်ခန္ဓာဖွဲ့တော့နာမခန္ဓာရပါခန္ဓာအဲဒီဝိဘကရိယာစိတ်တွေက စိတ်စေတသိက်တွေကဘာလို့လဲရှေ့ကကြိုဖြစ်နှင့်တဲ့ဧကဇာကာယဒွိဇာကာယတိဇာစတုဇာကာယရုပ်တွေကိုရှင်တန်ငွေရောင် ပြုလုပ်ပေးတယ်ပံ့ပိုးပေးတယ်ပံ့ပိုးပေးတဲ့အတွက် နော်ဒီလိုကြဆက်လက်ရှင်သန်နေတာမသိမချင်းပေါ့အမှတ်ထားဝရှေ့ရှေ့ယုတ်တရားလဲ16ချက်ပြည့်သွားအတိတ်တိကံကြောင့်ဖြစ်ပေါ်လာပြီဒီယုတ်တရားကာစီဥဒ္ဒရာတွေကြောင့်အတိတ်တိအတိတ်တိထပ်ဖြစ်မယ်16ချက်ပြည့်ချုပ်သွားမယ်ဟောဒါတွေကိုလည်းဆက်လက်ရှင်တော်ဒီ16ချက်အတွင်းမှာဆက်လက်ရှင်တော်ကနောက်တော့စိတ်တရားပံဖို့ထောက်ပံပြီးထောက်ပံပြီးဒါပစ္ဆာဇာတာပစ္စည်းရဲ့သဘောပဲဒါလေးမှတ်ထားဖို့ပြီးတော့မှဘုန်းကြီးတို့ ဘာပြောခြင်းလဲဆိုတော့အဆုံးမဆရာတော်ကြီးတွေကအဆုံးမစကားလေးနော်ဆရာတော်ရဲ့အဆုံးမစကားနောက်ဆုံးမပါပါတယ်အဆုံးမစကားဒီအဆုံးမစကားလည်းသိရေးကြည့်ပါတယ်ဒါဘုန်းကြီးတို့နောက်ပိုင်းပုံကိုယ်တွေအတွက်အင်တန်ရေးကြည့်လို့ဒီဆုံးမစကားတွေဘုန်းကြီးထည့်ထားပါဆုံးမစကားတော့ဘယ်သူရေးထားလဲအောက်အောက်ဆုံးမလေးနည်းနည်းလေးကြားကြည့်မယ်နော်ဟို ဘုန်းကြီးတို့တောင်မြို့ဆိုတော့မရဘူရာခေါ်တာပေါ့မန္တလေးတောင်ဘက်ကမရဘူရာမြို့တောင်မြို့လို့ခေါ်တယ်ညဝါနာမည်ကြီးတဲ့ဆရာတော်ကြီးပေါ့တူမောင်းတိုက်ကဆရာတော်ကြီးဗရဏနန္ဒီယဘုန်းကြီးတို့ဆရာတော်ကြီးတွေကတော့များသောအားဖြင့်တပည့်သားဆိုင်သားတပည့်တွေများတော့ဒါကိုဆုံးမသူဆုံးမလေးပြန်ကြည့်မယ်နော်ဟိုဟာစကြည့်မယ်သူဆုံးမလေးကဘာပြောရလဲဒီမှာကြည့်မယ် စာနာကြီးတွေရိပ်သာကြီးတွေဖြစ်ပေါ်လာရှေးရှေးဆရာတော်များကဆရာများကအခက်ခဲမျိုးမျိုးကြားကစူးစမ်းတည်ထောင်သွားကြတာရှေးရှေးဆရာတော်ကြီးတွေကြည်လိုက်ပေါ့အာစီဆရာတော်တို့တော်ဘုလူဆရာတော်တို့ဝေဘူးဆရာတော်တို့ဘုန်းကြီးတို့လက်လမ်းမြင်သမျှနော်လေဒီဆရာတော်တို့မုံညင်တာမိုးရီဆရာအများကြီးပဲရိပ်သာဆရာစာနာကြီးလည်းအစိုးရင်တိုက်တို့ဘုရားကြီးတိုက်တို့အများကြီးပဲစာနာကြီးထီထောင်သွားကြတယ်နော်ရှေးရှေးဆရာသမားဖြစ်တဲ့ပုံကိုယ်တွေမှာ ပုရိဇာတပစ္စယသဘောမျိုးအစင်လာကောင်းနေဖြစ်အောင်ကြိုးစားတည်ထောင်ကြတာနော်ရှေ့ရှေ့ကတည်ထောင်ကြတာပုရိဇာတပေါ့နော်ရှေ့ရှေ့ကတည်ထောင်ထားတဲ့ဒီဆန်လိုက်တွေရိတ်တာတွေကိုဟုတ်လားဆက်လက်တည်တတ်အောင်မလုပ်အောင်လေနောင်နောင်နောက်သားတပည့်များကပိဇာဇာတပစ္စည်းဖြစ်အောင်အစင်လာကောင်းတွေဆက်လက်ထိမ့်သိမ့်ကြဖို့အရေးကြီးတယ်နော် စာပေတတ်တဲ့ပုဂ္ဂိုလ်များလည်းစာပေကိုဆက်လက်သင်ကြားပုတ်ချပေးနေရတယ်။ဒါမှဒီဆန္ဒကြီးတွေကဆက်လက်ရက်တည်လို့ရ။ကျွတ်ဆန္ဒများတာဗျာအောင်ချက်တည်းမရှိဘူးဒါမျိုးချို့ကြဆန္ဒနာမည်ပဲရှိတော့ဆန္ဒမရှိတော့ဒါမျိုးတွေဖြစ်ကြ။ဒီမှာအောက်ကဆက်ကြည့်မယ်။ပူရိဇာတပစ္စည်းတွေဘလောက်ပင်မအကောင်အကောင်အကောင်ကောင်ပိဇာဇာတပစ္စည်းချို့နေအစင်လာကောင်းနေစိတ်သုံးသွားမှာပဲ ရှေ့ရဆရာတော်ကြီးတွေဘလောက်ပဲစူးစမ်းပန်းစားလုပ်ခဲ့လို့သူတို့ခင်မှာနာမည်ဒီရိတ်တာကြီးနာမည်ကြီးမယ်ဆန္ဒရာကြီးနာမည်ကြီးမယ်နောက်နောက်တပည့်တွေကဆက်လက်ပြီးတော့မထိန်သိမ့်မှုထုံစင်တော့ဒီဆန္ဒရာတွေရိတ်တာတွေခန်းချောက်သွားတာပဲမန္တလေးမှာအများကြီးပဲတွေ့နေရပြီမန္တလေးဆန္ဒရာကြီးတွေအများကြီးရှိတယ်ငကောထင်ရှားတဲ့တိုက်ကြီးတွေအိုးဆေးကျုပ်တစ်ဝိုက်မှာဆိုအများကြီးပဲနောက်ထီလင်းတို့မိုးကောင်းတို့ဘာလို့အဲ့ဒီနာမအများကြီးပဲ ဒါပေမဲ့ဒီနေ့ဖြည်းဖြည်းချင်းဖြည်းနဲ့စားစားတွေနည်းသွားခန့်ချောင်းမဆုံးရင်တိုက်တဲ့တန်ဟောင်းတော့ပြီးတော့ဒီလောက်ပဲကျန်တာကျန်တဲ့အရင်တော့တိုက်ကြည့်တယ်ဖြည်းဖြည်းနဲ့ရော့ရော့ရော့ရော့သွားတော့ဟင်းဒါကဆန္ဒကြီးပိုင်းเนาะနော်အရင်တော့ထင်ရှားကြော်ကြားခဲ့တဲ့ရိတ်တာပိုင်းကိုလှမ်းကြည့်လားဘုရားဝေဝဆရာတော်ကြီးတို့တည်ထောင်ထားတဲ့ရိတ်တာလေး အင်းတဲ့အင်းလေးထဲမှာပါဆိုရင်တော့ရှူတောင်းတောင်းတော့တောက်ထိတ်မှာဟိုအရင်တော့ကထင်ရှားခဲ့တဲ့ဆရာတော်ကြီးတွေအကုန်လုံးဆရာတော်ကြီးတွေစာကြီးတွေပေါ့ဒါအကျင့်ဘက်မှာနာမည်ကြီးတဲ့ဆရာတော်ကြီးတွေခုအဲ့ဒီနေရာတွေသွားကြည့်လိုက်ပေါ့ချို့မြို့ကြီးတွေမှာရှိတဲ့စာရင်းလိုက်ကြီးတွေသွားကြည့်လိုက်နာမည်လောက်ပဲကြံတော့ဆန္ဒမရှိတော့ချို့ရိတ်တာတွေသွားကြည့်နာမည်လောက်ပဲကြံတော့တယ်ချို့ဆိုနီးတွေတောင်ပြောက်ွယ်သွားဆရာသမားကျင့်တဲ့နီးတောင်မထင်ရှားတော့နော် ဒီနီးရတောင်ပျောက်သွားဆရာတပည့်တွေကဆက်လက်မထိန်သိမ့်နိုင်တဲ့ကအဲ့ဒါဘာလဲဆိုတော့အခုအဲ့ဒီတချို့ဆိုင်တိုင်းတွေချို့ရိပ်တာတွေမှာအများအတွက်ကြုံမပြုထောက်ကုန်မပြုကြဒါဘာလဲဘုန်းကြီးတို့နောက်လာ နောက်သားတွေညံ့ဖြစ်မှုပဲပြောရမှာပဲပစ္ဆာစတ္တချို့မှုပဲနော်ဆိုင်ဆိုင်များပြောမင်းတို့ခင်မှာညံ့တော့ညံ့ကြတော့မှလားညံ့အကုန်လုံးအဲ့လိုဖြစ်ကုန်တော့ ဒီဘုန်းကြီးတို့ရဲ့ဘုရားရှင်သာနာပြန်ကြည့်လိုက်ရင်ရှေ့ရှေ့ကဘုရားဆရာသူတော်ကောင်းကြီးတွေကပုရိသတာတတ္တိအကောင်းကောင်းနဲ့ဒီသာနာကြီးထူထောင်ခဲ့ကြတော့ဘုရားရှင်ပြိဋိနိဗ္ဗာန်ဆံတော်ဘုရားနောက်ပိုင်းမှာရှင်မကတ္တဝဆာရည်နောက်လာတော့ကဘာဖြစ်လဲဘုရားရှင်တရားတွေမပြောင်းမပြည့်အောင်တန်ခဏတည်းမှတ်တမ်းတင်ခဲ့တဲ့ခွဲတန်းတွေခြိုက်ပဲဘယ်ပုဂ္ဂိုလ်ပဲတရားတွေသင်ပဲတရားတွေသင်ပဲတရားတွေပြအဲ့လိုစီစဉ်ချပြီးဆက်လက်ထိမ့်သိမ်းခဲ့ကြတယ် ထေရဝါဒအစဉ်စစ်ဒါနောက်ကပစ္ဆာဇာတပစ္ဆာတတ္တိဘုရားဆရှိတယ်ဘုရားတို့မြတ်စွာဘုရားတို့ရှင်သာရိပုတ္တရာရှင်မမင်္ဂလာဆရှိတယ်ပုရိသတတတ္တိအကောင်းကောင်းနဲ့သာနာတော်ယူချခဲ့ကြတယ်တီတောင်းအောင်ပြန်ပေါအောင်လုပ်ခဲ့နောက်ကရှင်မကတ္တဗကိုရောမြတ်ကြီးတွေကလည်းပစ္ဆာဇာတတတ္တိနဲ့ဆက်လက်စ조사ခဲ့လို့ဟုတ်လားအဲ့မှာဆက်လက်တည်တတ်အဲ့တော့ ဆန္ဒလိုက်တွေသုံးဖို့ရိတ်တာတွေတိုးတက်ဖို့သုံးဖို့တည်တံ့ဖို့ဆိုရင် နောင်လာနောက်တာဆန္ဒတွေတပြည့်တွေတောင်းနာဝနာအလုံးမှာတောင်းရှိတယ်ဒကာဓမ္မတွေပေါ်မှာလည်းတောင်းရှိတယ်အဲကြောင့်ဆရာတို့ရပါပြောတယ်ဒီနေ့ဆန္ဒတွေတပြည့်တွေတောင်းနာဝနာအလုံးမိမိတို့အပေါ်မှာကြာရောက်လာတဲ့ပိဇာဇာတာပစ္စယတောင်းယူပေါ့ပေါ့တန်တာသဘောမထားကြပါနဲ့နာနာရဲ့နောင်ရီနော် စာသင်တိုက်ရိတ်တာစာသင်တိုက်တွေရဲ့နောင်ရိတ်ရိတ်တာတွေကနော်ဒီနေ့ဆိုင်သားတွေတပည့်တွေသာနာဝန်ထမ်းတွေရဲ့ပစ္စာစကပစ္စယတောင်းကြည်မှုအပေါ်မှာလုံးလျာတီးနေတယ်ဆိုတာသတိပြုကြပါဘုန်းကြီးတို့ခုတရားတွေနီးမှန်နမှန်ပေါ့နော် ပြန်ပေါ့အောင်ဓမ္မသင်တန်းတွေပေးရမယ်လေ့လာမယ်ဒီဆိုင်လိုက်တွေကိုလည်းဘုန်းကြီးတို့ပံ့ပိုးရမယ်ရိတ်တာတွေကိုလည်းစနစ်တကျဒီရိတ်တာတွေကလည်းဒီ အရေးချင်းရှိတဲ့ပုံကိုယ်တွေလက်ထက်ရအောင်မှာဆက်လက်တည်တာမှာချို့တပည့်တွေကရည်ချင်းမရှိတော့ဆက်လက်မထိန်နိုင်ရိတ်တိုင်းအများကြီးပျက်စီးကုန်ဆရာတော်ကြီးတွေရှိတဲ့ချင်းတစ်ခက်တကာလာတော့တော်တော်ကိုထင်ရှားကြီးပွားခဲ့ကြတော့နှပွင့်တို့ညာမှာဝေဝီဆရာတော်ကြီးတိုက်တည်အခုနောက်ပိုင်းမှာလည်းဒီတိုင်းပဲဆရာတော်ကြီးရဲ့တိတ်ဘုံကကြီးမှာတော့တအားလောက်ခဲ့ကြဒီဟာတွေကိုဆက်လက်ထိန်ဖို့ကတော့တော်တော်ခက်တယ်နော်ရည်ချင်းရှိမှ သူ့တဲ့တာအောင်လုပ်ခေါ်တော့မလွယ်ပါဘူးဒီဟာတွေကိုဆက်လက်တည်တတ်နေအောင်ရှင်တန်ခွင့်ရအောင်လက်ပတ်မှုရအောင်ဒါကိုလုပ်နိုင်မှာကောင်းတယ်ဒါနဲ့ပတ်သက်အောက်မှာဆက်ကြည့်လိုက်ပါဘုန်းကြီးတို့အောက်ကဟာလေးရတော့ဘယ်မှာပါလဲမစ္စည်းမပဏာတထကရာဆောင်းမင်းလာ186မှာပါတဲ့စကားလေးဒါကတော့များသောအားဖြင့်ဘုန်းကြီးတို့ဆရာတော်ကြီးတွေပါပြီးသွားကြတော့ရင်ဒီဆုံးမလေးပေးတတ်ပါ သာသမီ၃မျိုးတစ်ဖက်၃မျိုးတူတူပဲပေါ့အတိစာတသာသမီအတိစာတတပြီပေါ့ဒါကဘာလဲဆိုတော့မိဖတဲ့ဆရာတဲ့တာလုံးနဲ့သာသမီမိဘတဲ့တာလုံးနဲ့သာသမီဆရာတဲ့တာလုံးနဲ့တပြီအဲ့ဒါဆိုရင်တော့ဟိုကောင်းတာပေါ့နော်အဲ့လိုပုံအဲ့ဒါမျိုးကတစ်မျိုးပေါ့အနုဇာတာတသမီအနုဇာတာတပြီ မိဘနဲ့ဓာန်တူရည်တူဖြစ်တဲ့သာသမီဆရာနဲ့ဓာန်တူရည်တူဖြစ်တဲ့တပည့်ဒါကိုအနုဇာတာ သာသမီအနုဇာတာတပည့်လို့ခေါ်ပါတယ်နောက်တစ်ခုကတော့အဝဇာတာ သာသမီဝါဇာတာတပည့်ပေါ့ဒါကြတော့မိဘအောက်ကြာနေတဲ့သာသမီတပည့်မိဘအောက်မှာရောက်နေတဲ့သာသမီ ဆရာအောင်ရောက်နေတယ်အဲ့ဒါတွေကဘာတွေလဲဆိုပထမပြန်ကြည့်မယ်နော်အတိဇာတသာသမီမိဘပညာတတ်ရင်မိဘပညာမတတ်ဘူးသာသမီတွေပညာတတ်ရမယ်ဆရာကပညာမတတ်ဘူးဆိုရင် သာသမီတပည့်ကပညာတတ်ရမယ်ဒါမျိုးပေါ့အဲ့ဒါဆိုရင်ဆရာလုံးနဲ့ဒါကဘုန်းကြီးကလောကပညာကိုပြောတော့ သီလသမာဓိပညာဒီပိုင်းကိုအဓိကထားပြောမိဘကသီလသမာဓိပညာပြည့်စုံကိုယ်ကလည်းသီလသမာဓိပညာသူ့တဲ့တာလုံးအောင်ပြည့်စုံတော့အောင်ဒီလိုလဲလုပ်လို့ရလောကအနေနဲ့ပြောရင်ဒီပညာပေါ့မိဘပညာမတောင်းကိုယ်လည်းကိုယ်ကပညာတောင်းလို့မိဘလက်ထမှာဆင်းရဲတယ်ကိုယ်လက်ထမှာချမ်းသာအောင်လုပ်ဒါမျိုးပေါ့မိဘရဲ့တာလုံးအဲ့လိုမျိုးပေါ့ မိတမိဘတွေလက်ထက်မှာဒီနိုင်ငံမတိုးတက်ဘူးကိုယ့်လက်ထက်မှာဒီနိုင်ငံတိုးတက်အောင်လုပ်အောင်ဒါမျိုးအဲ့ဒါကြတော့မိဘတွေတာလုံးနဲ့တာသမီဖြစ်တယ်တပည့်နော်ဆရာလက်ထက်မှာဒီဆန်းလိုက်ဒီရိတ်တာမတိုးတက်ဘူးတပည့်လက်ထက်မှာ တိုးတက်အောင်လုပ်တာမျိုးဒါမျိုးပေါ့ဆရာလက်ထက်မှာဟုတ်လားသူက တရားတစ်ခုတည်းကျင့်တဲ့ကိုယ်လက်ထက်မှာတရားတွေများများကျင့်နိုင်တာမျိုးပေါ့သမထတွေဆို40သမထကမ္မထာတွေဝိပဿနာကမ္မထာတွေကုန်ပြီးပြီးဆုံးဆုံးကျင့်နိုင်တာမျိုးပေါ့ဒါမျိုးတွေပို့ပြီးတော့ရှာတဲ့တောင်းလုံနိုင်တာမျိုးတွေပေါ့အများကြီးပေါ့တကယ်လို့ကိုကရှာတဲ့တောင်းမလုံနိုင်ဘူးမိဘတဲ့တောင်းမလုံနိုင်ဘူးမိဘထားခဲ့တဲ့ပစ္စည်းဥစ္စာတွေထိုင်စားနေကုန်သွားမှာပဲ မိဘထားခဲ့တဲ့ပစ္စည်းဥစ္စာတွေမပြောင်းမပြတ်တော့ဆက်လက်ထိမ့်သိမ့်တာကိုစ조사ရင်တော့တန်းလူအာသမီဖြစ်တော့ဒီတိုင်းပါပဲဗျာအကုန်လုံးလွတ်လပ်ရေးလို့နိုင်ငံရေးလို့အကုန်လုံးပဲကိုရှေ့ရှေ့ကမိဘတွေဆရာသမားတွေကကိုနိုင်ငံလွတ်လပ်အောင်လုပ်ခဲ့ရင်နောက်လူတွေကဒါတွေကိုလွတ်လပ်ရေးအောင်ဆက်လက်ထိမ့်သိမ့်ဖို့ဒါတွေလည်းအတူတူပဲပေါ့အဲ့ဒါဘာလဲဆိုရှေ့ရှေ့ကဆရာသမားတွေကဘုရားစာတာနောက်နောက်ကချိုးဆောင်မှုကပြစ္ဆာစာတာအဲ့လိုဆက်လက်လုပ်ဖို့ရေးကြည့်တော့ ခုနသာသနာ့သုံးဖို့ရိပ်တာဘုန်းကြီးတို့ပိုင်းပြောကြရင်နော်ဆရာသမားလက်ထက်ကသာသနာ့ကြီးကြီးကျယ်ကျယ်ပေးတယ်ဒီအချိန်ဝကြမတော့နောက်ကပုတ်ပြီးဆက်လက်ထိမ့်ဖို့လိုတယ်ဆက်လက်ထိမ့်ဖို့ဆိုပညာရည်ချင်းရှိမှသာသနာ့ဆိုပညာရည်ချင်းရှိမှရိပ်တာတွေလည်းပညာရည်ချင်းရှိမှအဲဒါတွေထိမ့်နိုင်မှာမပညာရည်ချင်းမရှိဘူးနော်ထင်ရည်လျှောက်ထင်ရည်လျှောက်အောင်တော့ပြုတ်ကျသွားမှာပဲပညာရှင်တွေလက်မခံပြုတ်ကျသွားမှာပဲအဲကြောင့်မို့ ရိတ်တာလောကပဲဖြစ်စာရင်လိုက်လောကပဲစာရင်လိုက်ဆိုတေချာပေါ့ဒီကတော့ပရိယတ္တိအရေးချင်းရှိတဲ့ပုဂ္ဂိုလ်ရှိမှပဲစာချနိုင်အဲ့ဒါမှသာဒီဟာယုဒီရိတ်တာဒီစာရင်လိုက်ဆက်လက်ထိနေရိတ်တာတွေလည်းဒီတိုင်းပဲပညာရင်းရှိတဲ့ပညာရင်းချင်းရှိရမယ်ကျင့်လဲကျင့်ရမယ်အဲ့လိုပုဂ္ဂိုလ်မျိုးရှိမှသာဒီကျင့်စဉ်မျိုးဆက်လက်ထိနေနိုင်အဲ့လိုမှမရှိတော့ပုံပြုတ်ကြသွားတာပဲနာမည်လောက်ပဲကြံသွားမှာပဲအဲ့တော့ဆရာသမားရဲ့ တီထောင်ဆရာသမားတွေတီထောင်ထားတဲ့ရိပ်သာဆန်လိုက်တွေကိုကြမတော့ထိမ့်နိုင်ဖို့ရည်ကြီးတယ်ထိမ့်နိုင်ဖို့ကိုယ်မှရချင်းရှိဖို့ရည်ကြီးတယ်မိဘတွေထားခဲ့တဲ့ပစ္စည်းဥစ္စာတွေမိဘတွေထားခဲ့တဲ့ဒီမိဘထားခဲ့တဲ့လွတ်လပ်မှုတွေဒါတွေကိုလည်းကိုယ်လက်ထက်မှာလည်းဆက်လက်ထိမ့်သိမ့်နေမိဘတွေထားခဲ့တဲ့ပညာမွေဘာပဲဖြစ်ဖြစ်ပေါ့ဗျာဒီပညာမွေတွေလည်းကိုယ်လက်ထက်မှာဒီပညာမွေတွေပျောက်ပြတ်မတောင်းဆက်လက်ထိမ့်သိမ့်နေ ဘာသာရေးပဲဖြစ်ဖြစ်လူလောကကြရင်နော်မိဘတွေထားခဲ့တဲ့ဘာသာရေးမွေးတွေယဉ်ကျေးမှုမွေးတွေအကုန်လုံးပေါ့ကိုယ်လက်ထက်မှာဆက်လက်ထိမ့်သိမ့်နိုင်အောင်အဲမိဘအောက်ကြသွားပြီဆရာအောက်ကြသွားပြီဆိုရင်ဒါဝါဇာတာသာသမီပဲဝါဇာတာတပည့်ပဲနော်မိဘလက်ထက်ကဟိုချမ်းသာတယ်ကိုယ်လက်ထက်ကြမချမ်းသာတော့ဘူးဒါမဟုတ်တော့မိဘကပညာတတ်တယ်ကိုယ်ကပညာမတတ်တာတော့အောက်ကြတဲ့သာသမီဖြစ်မှာ ။ဆရာသမားလက်ထက်ကဒီဆန္ဒကြီးတုတ်တက်တယ်။အာရိတ်တာကြီးကတုတ်တက်တယ်။ကိုယ်လက်ထက်ရောက်မှရိတ်တာနာမည်လောက်ပဲကျန်တော့ဆန္ဒကြီးလည်းနာမည်လောက်ကျဒါဆိုရင်တော့ဘဝစာတတပြည့်ပဲ။အဲကြောင့်မို့ဆရာတော်ကြီးတွေကမိဘတို့တချို့ပညာရှိဆရာတော်ပညာရှိမိဘတွေကပြောပါလေ။မိဘတဲ့တာလုံးနဲ့တာသမီးဖြစ်အောင်ကြိုးစားထုံနိုင်ကြပါစေ။ဆရာတဲ့တာလုံးနဲ့တပည့်ဖြစ်အောင်ကြိုးစားထုံနိုင်ကြပါစေ။ဒီစုလေးတွေပေးတယ်။ဟုတ် ပေးလဲပေးဖို့လိုသလိုဒီသားသမီးလေးတပည့်လေးတွေကိုယ့်ရဲ့တာလုံအောင်ပေါ့လေသူတို့ပညာရာတာလုံအောင်သီလသမားတွေပိုင်းဆိုလဲတာလုံအောင်ဘုန်းကြီးတို့ပံ့ပိုးနိုင်အောင် လုပ်နိုင်အောင်ကြိုးစားလိမ့်မယ်လုပ်နိုင်လို့ပြုတ်ကြကုန်မှာပြုတ်ကြကုန်ရင်တီးတဲ့ဆိုးကုန်မှာဘာသာလဲသူများဟုတ်လားဘာသာကြနောက်ဆက်လို့ပျောက်တာမဟုတ်ဘူးဗျကိုကိုယ်တိုင်ကလှုပ်လို့ပျောက်တာပဲကိုကိုယ်တိုင်ကဒီလို အတိဇာတသာသမီမျိုးဖြစ်အောင်အတိဇာတတပီမျိုးဖြစ်အောင်မလုပ်နိုင်တော့လုတ်ကြသွားမှာပဲနေဆိုအနုဇာတသာသမီဖြစ်အောင်အနုဇာတတပီမျိုးဖြစ်အောင်လုပ်မှမိဘတွေထားခဲ့တဲ့အမွေနှစ်တွေဆက်လက်ထိမ့်သိမ့်နိုင်မယ်တိုးတက်အောင်လုပ်နိုင်မယ်အနုဇာတာသာသမီအနုဇာတာတပီးလောက်မှမဖြစ်တော့ဒါအကုန်လုံးပြုတ်ကျသွားမှာပဲပြုတ်ကျသွားရင်အဲ့ဒီနိုင်ငံအဲ့ဒီ ဘာသာအဲ့ဒီလူမျိုးဟာအောက်တန်းကြတဲ့ဘဝရောက်သွားမှာပဲအဲ့ဒီနိုင်ငံအောက်တန်းကြတဲ့ဘဝအဲ့ဒီဘာသာအောက်တန်းကြတဲ့ဘဝရောက်သူများလောက်တာမျိုးကိုယ့်အကိုလောက်တာမျိုးအဲ့တော့နောက်နောက်မှာဘုန်းကြီးတို့ခင်မှာမညံ့အောင်ပေါ့ဗျာဒါလေးတွေစူးစမ်းလုပ်ဖို့တော့လိုပါလေဒီလိုလုပ်မှသာလေကိုယ်သာနာကိုယ်လူမျိုးကိုယ်ဘာသာ ကိုယ်နိုင်ငံတိုးတက်မှာဒီပုံစံတိုင်းနဲ့ဆက်သွားရင်တော့ဟုတ်လားမစူးစမ်းမနဲ့နေကြရင်တော့ဗျာ အတိဇာတာသမီးဖြစ်အောင်မကြိုးစားဘူးအတိဇာတာတပည့်ဖြစ်အောင်မကြိုးစားဘူးအ ਨੇ ဆုံးအနုဇာတာသာသမီဖြစ်အောင်မကြိုးစားဘူးအနုဇာတာ တပည့်ဖြစ်အောင်မကြိုးစားဘူးဆိုရင်တော့သိချပါအောက်ပြုတ်ချမှာဘာမှကိုဟုတ်လားမေးစရာမလိုဘေးရင်ဟောစရာမလိုသိချပါပြုတ်ချတော့ဟိုလူဒီလူလက်မျိုးထိုးစရာမလိုကို့မှာတောင်းရှိတာပဲကိုယ့်ကိုကြိုးစားမှာပဲကိုယ့်လက်ထက်ရောက်လာကိုယ့်ခေတ်ရောက်လာပြီ ဒါဘုန်းကြီးတို့လည်းတာဝန်ရှိတာပေါ့အခုရှေ့ရှေ့ဆရာတော်ကြီးတဲ့ဒီဘေးရီယာမှာဆိုရင်ဆရာတော်ဦးဒီလာနန္ဒဘာတို့ကျိုးစားပန်းစားဒီမှာအာနာယေကိုခွန်ဆက်ကိုကိုနှစ်ကလည်းစပြီးဒါနမျိုးစီတွေချပြီးလောက်ကကျိုးစားပန်းစားချပါတဲ့ကိစ္စဒီဆောက်ဦးလေးတုတ်တက်အောင်လည်းမရဘူးဗျာလူတွေရဲ့တန်တန်မှာအသိဉာဏ်တွေနော်အာသာရဲ့သိဉာဏ်တွေအကျင့်တရားတွေသီလသမားတွေပညာတရားတွေတည်သွားအောင်လုပ်နိုင်ရမယ် เจ้าကြီးကြီးလာုံနဲ့ဒါလည်းဟိုလားသာနာတုတ်တက်တယ်လို့မပြောလို့မရဘူးအဲလူတွေအများကြီးရောက်လာုံနဲ့သာနာတုတ်တက်တယ်လို့ပြောလို့မရဘူးသူသာနာမှာဒီဖျားဆုံးမတွေတီးနေမှာသူများကိုတီးအောင်လုပ်တယ်ဆိုကိုကိုယ်တိုင်လည်းတီးရှိနေမှာ လုပ်လို့ရတော့ကိုကိုယ်တိုင်မကျင့်သုံးမဲ့နဲ့ဘာမှလုပ်လို့မရပါဘူးဆိုတော့ဘုန်းကြီးเจ้าမှာတန်ခါ၄ပါးရှိတယ်ဘုန်းကြီးကမကျင့်သုံးဟေးမင်းတို့တရားထိုင်ရမယ် မင်းတို့ဘာလုပ်ရမလဲညာလုပ်ရမလဲမင်းတို့သီလတွေပြည့်စုံလို့ကြကိုမှမပြည့်စုံမနဲ့သူတို့ပြည့်စုံလို့ခိုင်းလို့မရဘူးကိုမှသမာဓိပညာမလုပ်ဖဲနဲ့သူတို့ခိုင်းလို့မရဘူးအဲ့လိုပြောချင်အဲ့တော့ခွန်ကြီးတို့တွေတွေမိဘလောက်တဲ့ပုဂ္ဂိုလ်ကအရေးကြီးပါတယ်မိဘတွေကလည်းနောက်မျိုးဆက်တစ်တွေကလည်းအရေးကြီးပါမိဘများကပုရိဇာတဖြစ်အောင်ဆရာသမားပုရိဇာတဖြစ်အောင်တာရမြစ조사ကြမယ်ဘုန်းကြီးတို့အနေနဲ့ပြောရင်အဲနောက်က သာသမီတွေလည်းဗိဆာဇာတာဖြစ်အောင်သူတို့ဟလာရေချင်းတွေရှိအောင် လုပ်ပေးရမယ်ကျင့်တာအောင် လုပ်ပေးရမယ်ကျင့်နေအောင်လုပ်ပေးရမယ်ကျင့်တာတွေဝါသနာပါအောင်လုပ်ပေးရမယ်အဲ့လိုလုပ်ပေးရင်သူတို့တွေဒီလသမารီတွေကျင့်လာတယ်ကျင့်လာလေရင်သူတို့တွေပို့ပို့ပြီးတော့တိုးတက်လာရင်ကိုယ်ရဲ့ကျင့်နိုင်ရင်အတ္တိဇာတာသမီတွေဖြစ်သွားမယ်ကိုယ်ရဲ့မကျင့်ကိုယ်နဲ့ဓာတ်တွေကျင့်နိုင်တော့လူဇာတာသမီဖြစ်အောင် ဒါကဘုန်းကြီးတို့ကကိုယ်အနေနဲ့ကြည်တာအဲ့တော့ရှေးရှေးကထားခဲ့တဲ့ဆရာတော်ကြီးတွေဘုန်းကြီးတို့အနေနဲ့ရှေးရှေးကဆရာတော်ကြီးထားခဲ့တာဘုရိဇာတာပစ္စည်းရှေးရှေးကမိဘတွေထားခဲ့တာဘုရိဇာတာပစ္စည်းအဲ့ဒီမိဘတွေဆရာသမားတွေထားခဲ့တဲ့ဒါနမွေပဲဖြစ်ဖြစ်နိုင်ငံမွေပဲဖြစ်ဖြစ်ဘာသာရေးမွေပဲဖြစ်လူမျိုးရေးမွေပဲဖြစ်ဒါတွေကိုအောက်တမ်းမကြောက်နော်တိုးတက်မလုပ်ခြင်းနေ ဒီတဲ့အောက်ကြမတော့ထိမ့်သိမ့်ဖို့တော့လိုလိမ့်မယ်တို့တရားလုံးနိုင်တော့အကောင်းဆုံးအဲ့ဘုန်းကြီးတို့ဒီနေ့ဟိုအဲထိုင်ဝမ်မှာလည်းတရားပြဝယ်ရှိတော့ဘုန်းကြီးဒီနေ့စောစောသုံးရင်တစ်လောက်နဲ့သိမ့်မယ်နော်အဲ့တော့ဘုန်းကြီးတို့တွေဒီမှာဆိုရင်သာသမီများဆိုရင်တော့မိဘတဲ့တာလွန်နဲ့သာသမီဖြစ်အောင်တပည့်များဆိုရင်တော့ဆရာတဲ့တာလွန်နဲ့ တပည့်များဖြစ်အောင်ကြိုးစားထုတ်နေကြပါစေနောက်တစ်မျိုးပြောရင်တော့မိဘရှာတဲ့တာလွန်နဲ့တာသမီတာလွန်နဲ့တပည့်မဖြစ်ရင် တောင်မှမိဘတော့အတုလိုက်နိုင်တဲ့ဆရာသမားတော့အတုလိုက်နိုင်တဲ့တာသမီဖြစ်အောင်တပည့်ဖြစ်အောင်ကြိုးစားနိုင်တဲ့ဒါကောင်းသမီးကောင်းများတပည့်ကောင်းများဖြစ်အောင်ကြိုးစားထုတ်နိုင်ကြပါစေလို့ဆန္ဒပြုဘုရင်ဒီနေ့ရဲ့ သင်္နာကိုဆုံးတတ်လိုက်ပါနော်ဘာလို့ခေါ်မလဲအာဒုအာဒုအာဒုပါဖေရှင်ဗျာ